သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တတော်လာပြီကျော်12ရက်2021ခုနှစ်ဒီဇင်ဘာလ30ရက်နေ့၌ဟောကြားအပ်သောတရားဒေသနာတော်ထေရီမာရုဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များအပိုင်း6 မဟာဇဝတိဂေါရမီအဆက်မဟာဇဝတိဂေါရမီဟာဘုရစီခွင့်ပတ်ပြီးနောက်ဆုံးအချိန်မှာထက်ဝက်ပလင်းထက်ခွေပြီးတော့သူ့ရဲ့နေထိုင်တဲ့ ဘေကုဏီမှာကြောင်းဆောင်မှာပဲသံသမဘတ်တွေကို အပြန်အလှန်ဝင်စားပြီးနောက်ဆုံးမှာပထမဇန်ပထမဇန်ကနေထပြီးတော့ဒုတိယဇန်ဒုတိယဇန်ဝင်စားပြီးတတိယဇန်စတုထဇံဝင်စားပြီးစတုထဇံကထားလိုက်တဲ့အချိန်လေးမှာသုတိစိတ်ကြာသွားတယ် ဆိုဇံဝင်စားနေတဲ့အချိန်မှာတော့ဆံရဲ့အာယုန်တွေဖြစ်တာပေါ့နော်အဲ့တော့ဒီကနေ့မှာဒုက္ခဒုက္ခတွေမခံရဖို့အတွက်တမာရိစွာနဲ့သိခြင်းဆင်းရဲဒုက္ခတွေကိုဟန်တားထားတဲ့သဘောပဲအဲ့ဒီချိန်မှာသရုဒ္ဒဇံကထားလိုက်ပြီးတဲ့နောက်မှာသုတိစိတ်ကျသွားတယ် တမာအပြင်တရားနှလုံးသွင်းနေတယ်လို့ပဲများအထင်ကြတယ်သို့တော့သဘာဝတရားကြီးကမိရတို့ရဲ့ဂုဏ်ကျေးဇူးကိုသိရှိနားလည်တဲ့အလားမိရတို့ဂေါရမီနိဗ္ဗာန်ဆံဝင်လိုက်တာနဲ့တပြိုင်နက်ကောင်းကင်ယံကတော်လဲတန်နေနတ္တိရဲ့ငိုချွေးတန်နေ ကောင်းကင်ယံကဗမ်းမိုးတွေရွာချပြီးထူးခြားတဲ့အဖြစ်အပျက်တွေဖြစ်ပေါ်လာခဲ့တယ်။ဒါရမကသေးဘူးကံပိတော ပေရုရာဇာပိရင်္ဂမစ္စေယထာနတောဇက်ခုံပေါ်မှာကားပြတဲ့ပုဂ္ဂိုလ်လှုပ်ရှားကားပြနေတယ်လို့မြတ်တောင်ကြီးကလည်းရဲရင်လှုပ်ရှားနေတယ်။သောကေနသာတိတိနောဝ ဝီရောအာတိတာကရောဆိုရင်တော့ကဖြင့်ညင်းညူတဲ့အတန်မျိုးလိုပင်လေကြီးကလည်းပင်လေအောသံထွက်ပေါ်လာခဲ့တယ်ဆိုလိုတာယုတ်တုတွေကပါယုတ်တုပစ္စည်းတွေမှာရှိနေကြတဲ့နတ်တွေရဲ့အစွမ်းနဲ့အတိတ်နိမိတ်တွေကမျိုးစုံဖြစ်ပေါ်လာတယ်လို့သူတို့ဆိုလိုတယ် အဲ့ဒီလိုအတိတ်ဝိတ္တတွေဖြစ်ပေါ်လာပြီးတဲ့အခါမှာထေဝနာခသူရပြမတန်ဝိခဟိန္ဒုတန်ဝိခဟိန္ဒုတင်ခဏီမိရောတော်ကြီးပြိဋိဘံဆံလိုက်တာနဲ့တပြိုင်တည်းနတ်တွေနဂါတွေအသူရာတွေပြမာတွေသူတို့ဟာတန်ဝေကစိတ်တွေဖြစ်ပွားကြတယ်စိတ်မကောင်းရာအဲ့ဒီတန်ဝေကစိတ်တွေဖြစ်ပွားပြီး အနိစ္စဝတ္တသင်္ခါရသင်္ခါရတရားတွေဆိုတာတကယ်ကိုမမြဲပါလားယထာယံဝိလျကတာအလုံးဟာပျက်စီးသွားကြတာပဲလို့တံဝေကစရဲ့စကားတွေပြောဆိုကြရှားစိမံပြိဝရိန္တုတထုသာသနာကာရိကာတာယောပိအနုပါဒိဏဒီပစ္စည်းဝိယနေဖုတေမိတွေတော်ဂေါရမီကြီးကိုဝန်ရနေကြတဲ့ နောက်လိုက်နောက်ပါပေကုဏိမ900ဟာလည်းပဲ လောင်စာသိမ့်၍မိငိမ့်သွားသလိုပဲလောင်စာတွေကုန်ခန်းသွားသည့်အတွက်ကြောင့်မီလီယံလို့ချုပ်ငိမ့်သွားကြတယ်အဲ့လိုချုပ်ငိမ့်သွားတာနဲ့ပတ်သက်ပြီးတော့တန်ဝေကဖြစ်เสีย ဟာယောဂဝိပယောခန္ဓာစိတ်ပင်မတဲ့အခါမှာအသုံးပြုတဲ့စကားလုံးတစ်ခုဟာဆိုတဲ့စကားနော်အံ့ဩတဲ့အခါမှာလည်းပဲသုံးတယ်စိတ်ပင်မလို့တုံလို့တဲ့အခါမှာလည်းပဲဟာဆိုတာသုံးတယ်ပေါ့ဒီဟာရဲ့အဓိပ္ပာယ်ကတော့အဲ့ဒါလို့ဆိုလို့ဒီမှာလည်းပဲပါဠိစာပေမှာလည်းပဲလူတွေရဲ့ညင်းညူတဲ့အတန်တစ်ခုအနေနဲ့ဟာယောဂါ ဝိပယောခန္ဓာဟာနေဆာသဘသင်္ကတာဆိုလိုတာပေါင်းစုံခြင်းဟာကွဲကွာခြင်းမှာပဲအဆုံးရှိသေးပါလားမှန်လိုက်တာပေါင်းစုံပေါင်းစုံမှုရင်ပေါင်းစုံတာမှန်သမျှဟာကွဲကွာခြင်းမှာအဆုံးရှိတယ်ဟာနိစ္စံတဘသင်္ခတံ အကြောင်းတရားကဖန်တီးထားတဲ့အရာခတ်သိမ်းဟာဖြစ်ပြီးရင်ပျောက်သွားတာပဲတဲ့ဟာစီဝိတံဝိနာတာတံအသက်ဟာလည်းပဲသိဆုံးခြင်းမှာပဲဆုံးသက်တယ်အိဆာတိပရိဒီဝနာငိုကြွေးကြတယ်ပေါ့ဝိုင်းအောင်ပြီးတော့ငိုကြွေးကြတယ်အော်ပေါင်းဆုံးခြင်းဆိုတာအခုလိုခွဲခွာခြင်းမှာဆုံးသက်တာပါလားသင်္ခတတရားတွေဆိုတာလည်း ဖြစ်ပြီးပျောက်သွားတဲ့သဘောပါလားအသက်ရှင်ခြင်းဟာလည်းပဲသေဆုံးခြင်းမှာအဆုံးသတ်တာပါလားလို့နှုတ်ကကြီးတွားပြီးတော့ငိုကြတယ်တဲ့တတောဒီဝါစပြမစလောကဓမ္မနုဝတ္တနာကာလနုရူပံကုပ္ပန္တိဥပိတဝအိတိတတ္တမိရိတော်ဤပြိဋိဘံဆံသွားတယ်ဆိုတာနဲ့ပဲနတ်တိပြမာတွေဟာတဲ့လောကဝတ္တရားအရာ မြတ်စွာဘုရားထံလာရောက်ကြတယ်တော့လောကဝတရားဆိုတာလူတွေမှာလည်းသူနာရေးလံပေးကြတဲ့သဘောပေါ့နော်လောကဝတရားကိုဆောင်ရွက်ကြတယ်ဒါသဘာဝကတော့ဒီတိုင်းပဲရှိတယ်လောကဝတရားကိုဆောင်ရွက်တဲ့အနေနဲ့မြတ်စွာဘုရားစီလာရောက်ကြတယ်ဘာလို့လို့ဆိုရင်မြတ်စွာဘုရားဒီနေရာမှာဟို ကွယ်လွန်အိဆတ်ရောက်သွားတဲ့မဟာဗဇာတိကောရမီရဲ့သားတော်ဖြစ်သည့်အတွက်ကြောင့်သူကနာယီနဲ့ပတ်သက်ပြီးနာယီအရှင်ကာယကံရှင်ဖြစ်နေတာဟုတ်အဲ့ဒါကြောင့်ခုလောကဝတ္တရားရဲ့နတ်တရားမြတ်စွာဘုရားစီလာကြတယ်အဲ့ဒါလိုလာရောက်ဆုံတွေ့ကြပြီးတော့ဆုံတွေ့ကြတဲ့အခါမှာဒီရတော်ကြီးပြိဋိဘံဆန်သွားပြီဆိုတော့မြတ်စွာဘုရားက တရာအမန္တိတထအာနန္ဒသုတ္တသာကရသုတ္တပင်လေကြီးနဲ့အလားတရံတူတဲ့ဘုရားရဲ့စာပေကျမ်းစာကျမ်းဂန်တွေကိုနှုတ်တဲ့ဆောင်းနဲ့နှုတ်တဲ့ဆောင်းတိုင်းလို့သုတ္တပင်လေတစ်ဖွဲ့ဖြစ်တဲ့ရှင်အနန္ဒာကိုရသဗျာခိုင်းလိုက်တယ်ကိစ္ဆာနန္ဒနိဝေဒေဟိဘိက္ခုနမတုနေဟုတေအနန္ဒာမင်းသွားလိုက် ပေတော်ကြီးပြိဋိဘံဆံသွားပြီဆိုတဲ့အကြောင်းကိုယဟန်တွေကိုပြောကြလိုက်သတင်းပေးလိုက်လို့ဆိုပြီးတော့မြတ်စွာဘုရားအရှင်နန္ဒကိုခန်းလိုက်တော့တဒနန္ဒောနိရနန္ဒောအတုနာပုံနာလောစနောခပြာရေးထားတာသူကလှလှပပတဒနန္ဒောနိရနန္ဒောဆိုပြီးပုဋ္ဌကလေးနဲ့သုံးထားတာနော် နိအာနန္ဒောတရဏန္ဒောအဲ့ဒီအချိန်မှာအာနန္ဒဟာဝမ်းမမြောက်နိုင်တော့ဘူးပေါ့နော်အာနန္ဒောအာနန္ဒဟာအဲ့ဒီအချိန်မှာ ဝမ်းမြောက်ဝမ်းသာမဟုတ်တော့နိရဏန္ဒောဝမ်းသာခြင်းမရှိပဲအတုနာ ပုံနာလောစနောမျက်ရည်တဲ့မျက်မျက်နာမျက်လုံးမှာမျက်ရည်တွေပြည့်လျံပြီးတော့ရှင်အနန္ဒာဟာကဂရေနတရေနာဟသမာခိစ္ဆန္တုဘေခော ရသော်ဘုရားခိုင်းစေလိုက်တဲ့အတိုင်းပဲဝမ်းနဲ့ကြည်ကွဲတဲ့အတန်ကြီးနဲ့ခက်ကြရေနတရေနဆိုတာအက်ကွဲနေတဲ့အတန်ကြီးပေါ့ငိုတံပါကြီးနဲ့လို့ဆိုလို့တယ်ပေါ့အဲ့ဒီအက်ကွဲနေတဲ့ငိုတံပါကြီးနဲ့တမခိဆန္တုဖိခောရန်တော်တို့အလုံးစည်းဝေးကြွကြပါဆိုပြီးတော့နှိုးဆော်ရတယ်သူက ပုဗ္ဗဒခိဏပစ္ဆာတုဥဒ္ဒရာယသတန္တိကေသူနန္တုပါတိတံမရှဘေကဝောသူကတောရတာမြတ်စွာဘုရားရဲ့သားတော်ရင်နှစ်ဖြစ်ကြတဲ့ရဟန်းတော်တို့အရှိနောက်တောင်မြောက်ရမျက်နာတို့အသီးသီးမှ နေထိုင်ကြတဲ့အရှင်ဘုရားတို့ဟာတပည့်တော်စကားကိုနာတော်တဆင်ကြပါရာဝုဒိပယတ္တေနသရိရံပစ္စည်းမမှုနေ နောက်ဆုံးအချိန်မှာနှုတ်ယူတိုက်ကျွေးပြီးတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကိုကြီးထွားစေခဲ့တဲ့သာဂောရမိကတာတန်တေတာရဝသူရိယောတိနေထွက်တဲ့အခါမှာကောင်းကင်ကจิตတရားတွေပျောက်သွားသလိုမိရိတော့ဂောရမိကြီးဟာလောကကနေပျောက်ကွယ်သွားပါပြီအငိမ့်တဲ့နိဗ္ဗာန်ကိုဝင်ရောက်သွားပါပြီလို့ရှင်နနာကသူပြောပြီးတော့ ဗုဒ္ဓဗန္တာတိပညတ်တေထပယိတဝါခတသမံနာယထပင်စနစ်တော်ပိကတိတက္ခတိနာယကောဖယမေရောဆိုတဲ့အမည်နာမတစ်ခုထားပြီးတော့သူဟာငြိမ်းချမ်းတဲ့အရာကိုရောက်သွားတယ်တဲ့နိဗ္ဗာန်ဆံဝင်သွားတယ်ပေါ့ဒါပေမဲ့လို့အမည်ပညာကြီးတစ်ခုကျန်ရတယ်ဗုဒ္ဓမေရောဆိုတဲ့ မဟာဗဇာဝတိဂေါရမီဗုဒ္ဓရဲ့ပေတော်ဆိုတဲ့အမည်ပြည့်ညက်ကြီးကိုခြံထားခဲ့ပြီးပြိနိဗ္ဗာန်ဆံတော်ပါပြီနာယထပိစနှစ်တော်ပြီကတိန်ထက်ခတိနာယကောလောကရှိဆောင်အမြင်မျက်စိ၅မျိုးရှိတဲ့မြတ်စွာဘုရားသည်ပင်လေမိရွေးတော်ကြီးပဲရောက်သွားတယ်ဆိုတာမမြင်နိုင်ပါဘူးတဲ့နိဗ္ဗာန်ရောက်သွားပြီဆိုတာမြင်လို့မရဘူးတဲ့ ပြန်မဖြစ်တော့မဖြစ်တော့ပြီးရွေးတော့ပဲရောက်သွားတယ်ဆိုတာကိုရှာလို့မရတာမန်လူတွေကတော့ရှာလို့ရပါတယ်လူတယောက်တည်သွားရင်ဘယ်ရောက်တယ်ဆိုတာကိုရှာလို့ရတယ်အခုဒီနားတော့မှလေချွန်နတ်ဆိုတာခေါ်မေးတယ်ဟုတ်လားမဟုတ်လားမသိဘူးဘယ်ရောက်နေတယ်ဆိုတာခေါ်ပြောလို့ရတယ်ကျန်ကျန်ဖမဘယ်ရောက်နေတယ်ဆိုမေးတယ်မေးတဲ့လူကလည်းမေးတယ်ဟိုပြောတဲ့လူကလည်းပြောနိုင်တော့ ဟုတ်လားမဟုတ်လားတော့မသိဘူးเนาะတချို့လဲဟုတ်ပုံဟုတ်တယ်လို့ပြောကြတယ်ပေါ့အဲ့တော့အခုပြိဋိဘဆန်သွားပြီဆိုတဲ့အခါကျတော့ဘယ်ရောက်သွားတယ်ဆိုတာဖះတော်မှထောက်လန်လို့မရဘူးလို့ဆိုလိုတယ်အပညာတိန်ကတော့ခေါ်စရာအမည်မရှိတဲ့အဆင့်ရောက်သွားပြီလို့ဆိုနိဗ္ဗာန်ရောက်တယ်ဆိုတာအဲ့ဒါမျိုးပဲเนาะနိဗ္ဗာန်ဆိုတာဘာနဲ့ဥပမာတူတော့ဆိုရင် ဖျောင်းတဲ့မီးလေးထွန်းထားတဲ့အဲ့ဒီမီးတောက်ကလေးမီးတောက်ကလေးကိုညှိလိုက်လို့ရှင်အဲ့ဒီမီးတောက်လေးဘယ်ရောက်သွားတော့ဘယ်နှရောက်သွားတော့ဘယ်နေရာမှာပုံနေတော့မီးတောက်ကလေးကိုလိုက်ရှာရင်မရဘူးလေဘယ်လိုပဲပြောလို့ရငြိမ့်သွားပြီလို့ပဲပြောလို့ရအဲ့ဒီမီးတောက်လေးကဘယ်နေရာရောက်နေတော့ဆိုထောက်လန်းလို့မရနိုင်ဘူးငြိမ့်သွားတယ်လို့ပဲပြောလို့ရတယ်အခုလဲနိဗ္ဗာန်ရောက်သွားတယ်ဆိုတာငြိမ့်သွားတယ်လို့ပဲပြောလို့ရတယ် ဘယ်ရောက်တယ်ဆိုတာ30ပုံလိုက်ပြီးထောက်လန်းလို့မရဘူးတဲ့ non detective ဖြစ်သွားပြီပေါ့ non detective ဘဝတစ်ခုထောက်လန်းကြည့်လို့မရနိုင်တော့တဲ့အနေအထားမျိုးရောက်တာဒီသဘောကိုပြောတာနော်နိဗ္ဗာန်ဆိုတာအဲ့ဒါဒါမို့တချို့ကနိဗ္ဗာန်ဆိုတာဘုံကြီးနဲ့စံနေရတယ်လို့အောက်မေ့နိဗ္ဗာန်ဆိုတာအကြောင်းတရားတွေကုံဆုံးသွားလို့ဖြစ်နေတဲ့ဖြစ်စဉ်ကြီးတစ်ခုရဆိုင်သွားတဲ့သဘောပဲ။ ဖြစ်စဉ်ကြီးရှိနေတယ်ဗျဒုက္ခတွေကကြုံမှာ哦အဲ့တော့ဒီဖြစ်စဉ်ကြီးတစ်ခုကအကြောင်းနေတတ်လိုက်လို့ရပ်ဆိုင်သွားတဲ့အနေထားမျိုးအတာနိဗ္ဗာန်လို့ပဲပြောအောင်ဒါမို့နိဗ္ဗာန်ဆိုတဲ့စကားလုံးတို့နိဗ္ဗုတိတို့ဆိုတာငြိမ့်သွားတယ်လို့ပြောတဲ့သဘောပဲနိဗ္ဗာန်ကတဏှာကနေလွတ်သွားတယ်တွေ့တာဟုတွေကလွတ်သွားပြီနိဗ္ဗုတိဆိုငြိမ့်သွားပြီငြိမ့်သွားတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာ အဲ့တော့နိဗ္ဗာန်ဣဒံမေပုံညာနိဗ္ဗာန်တပစ္စယောဟောတုဆိုငြိမ့်ကျင်တယ်လို့ဆိုလိုတယ်ပဲနိဗ္ဗာန်ကိုမျက်မှောက်ပြုရပါလို့ဆိုရင်ဒီဘဝဒီခန္ဓာကိုယ်ကြီးဟာအပြည့်အစုံငြိမ့်သွားတာကိုလိုချင်ပါတယ်လို့ဆုတောင်းတာပဲဖြစ်တယ်နော်အဲ့ဒီဆုတောင်းကိုတည်တည်ချာချာစဉ်းစားကြည့်ပြီးဘဝမှာဖြစ်ကျင်တဲ့လူတွေကဒါကြိုက်မှာမဟုတ်ဘူးဆေးလိပ်ကြိုက်တဲ့လူကလည်းနိဗ္ဗာန်ဆေးလိပ်တောက်ရလားလို့မေးတယ် နော်ခေါင်းရိုက်တဲ့လူကလည်းခေါင်းကွင်းရှိလားလို့မေးခေါင်းမေးလိုက်ပဲအဲ့တော့နိဗ္ဗာန်ဆိုတာဒီလောကကြီးမှာရှိတဲ့အရာတွေတစ်ခုမှရှိမှာမဟုတ်ဘူးနိဗ္ဗာန်ရဲ့သဘောတရားကိုသိဖို့လိုတယ်ပေါ့ခန္ဓာကိုယ်ကြီးရုပ်ခန္ဓာနာမ်ခန္ဓာဒါငြိမ့်သွားတာဆိုလိုတယ်ပေါ့နော်ယတ္တထိသူဂတိတတ္ထာယောစပိယောမဟာမုနိ ဗုဒ္ဓမာတုဒ္ဒတက္ကရံကရောတုသူကတောရတာသူကတောရတာအဲ့တော့ရှန္ဒနာတိုက်တွန်းတယ်မြတ်စွာဘုရားအပေါ်မှာချီးညိုသရာရှိကြတဲ့ယဟန်တွေမြတ်စွာဘုရားအပေါ်မှာချစ်ခင်မြတ်နိုးကြတဲ့ယဟန်တွေအားလုံးဟာတဲ့ဘုရားရဲ့မေတော်ကြီးကိုလာရောက်ပြီးတော့ပူဇော်ကြပါသူ တိုက်တွန်းလိုက်တယ်ဗုဒ္ဓပါတုဒ္ဒတက္ကရံကရောတုလေးစားသမှုအတိမပြုကြပါလို့လို့ဆိုလိုတယ်သူရထပိတတန်တုတ်တဝါတိကမာကိစုံပိခောဟိုးအလွန်ဝေးလနဲ့အယတ္တိတာရောက်နေတဲ့ရဟန်းတွေရလည်းပဲသူတို့ရဲ့အစွမ်းတကူတွေနဲ့ချက်ချင်းရှင်နန္ဒပြောတဲ့အတန်ကိုဒိဗစကုနဲ့ကြားပြီးတော့ချက်ချင်းရောက်လာကြတယ် ရဟန်းတွေကဘလောက်ဝေးဝေးသူတို့ကွေးတယ်လဲဆန်းတယ်လို့ဆန်းတယ်လဲကွေးတယ်လို့ဝုန်းခနဲ့ရောက်လာကြတယ်ဟိုနေရာ ပြောက်ပြီးဒီနေရာအစွမ်းတကူတွေနဲ့ရောက်လာကြတယ်တဲ့သူဒုရထပိအလွန်ဝေးလံတဲ့ဒေသနိုင်ငံရခြားရောက်နေတဲ့ယဟန်တော်တွေဟာကြားကြခြင်းအလင်းအမြန်ရောက်ရှိလာခဲ့ကြတယ် ကေစီဗုဒ္ဓနုဘဝေနာတကိုးမရှိတဲ့ယဟန်နေကြတော့မြတ်စွာဘုရားရဲ့သူတို့လာခြင်းနဲ့စိတ်ကလေးဖြစ်တာနဲ့ပဲမြတ်စွာဘုရားရဲ့အစွမ်းတကိုးနဲ့ရောက်လာတယ်ကေစီအဋ္ဌိသူကောဝေတာတကိုးရှိတဲ့ပုဂ္ဂိုလ်တွေကတော့သူ့အစွမ်းနဲ့သူရောက်တယ်တကိုးမရှိတဲ့ယဟန်နေကတော့မြတ်စွာဘုရားရဲ့အစွမ်းတကိုးနဲ့ရောက်လာကြတယ်အလုံးတန်ခါတွေစီဝေးမိတယ်လို့ဆိုတာပေါ့နော်မိရိုးတော်ကောရမီပြိဋိဘံဆန်တဲ့ပွဲမှာယဟန်တန်ခါတွေအစုံရောက်ရှိလာကြတယ် ကုတာကာရဝရိရမေသဗ္ဗသောနမယေတုပေမေစကံသမာရောပိတုယထတုတ်တာတိခောရမိမိရိတော်ဂောရဝီကြီးဂောရမိပြိဋိဘံဆန်သွားတဲ့ညောင်ဆောင်မှာပဲအဲ့ဒီညောင်ဆောင်ကိုတဲ့ရွှေနဲ့ပြုလုပ်ထားတဲ့အထွတ်တက်ထားတဲ့အလောင်းစင်ပေါ့နော်အလောင်းစင်ပေါ့ တင်ကြတယ်တဲ့လောင်းစင်မို့တင်လိုက်ကြတယ်စတ္တရောလောကပါလာတိအန္တိဟိသမတာရေဟောအဲ့ဒီမိရိတော်ဂေါရဝီအလောင်းတင်ထားတဲ့လောင်ထိုက်လို့လည်းဗမာပြည်မှာတော့ခေါ်ကြတယ်ပေါ့နော်လောင်ထိုက်ပြတ်သက်ပေါ့အဲ့ဒီလောင်ထိုက်ပြတ်သက်ကြီးကိုလောကပါလ နမင်းကြီး၄ပါးကပခုံးနဲ့ထမ်းကြတယ် လက်ကြီးတွေထမ်းရတယ်ပေါ့သေတာသက်ကာတိကာတေဝကုတာကာရိသမက်ကတောကျန်တဲ့တရားမင်းစတဲ့နတ်တွေကလည်းပဲအဲ့ဒီမှာစုပေါင်းပြီးတော့ပါဝင်ဆောင်ရွက်ကြတယ်တဲ့ကုတာကာရဏိတပ္ပဏိအာတုံပင်စတတာနိပိတရဏရိစ္ဆဝဏာနိဝိသကမ္မကတာနိအဲ့တော့မိတွေးတော်နဲ့ဘေကုဏီ900အတွက်ဝိသကြုံနတ်သားက အထွတ်တက်တဲ့လောင်ထိုက်ပြတ်သက်တွေကိုပြတ်သက်တွေကို စီမံဖန်ဆင်းလိုက်တာအဲ့ဒီလန်တော့ပြတ်ပြတ်သက်တွေဟာတရဒရာသီမှာတောက်ပတဲ့နေလိုပဲဝင်းဝင်းလဲလဲနဲ့ရှိတယ်ပေါ့သဗ္ဗတာပိဘေကုဏီယောအာသုံမင်းစေတုတာတိယဘေကုဏီမ900ပြိဋိဘံဆံသွားတဲ့ဘေကုဏီမ900ဟာလည်းပဲ အဲ့ဒီအတီးတီးသောခရင်ဒီပေါ်မှာလျောင်းဆက်ရင်ဒေဝနံခန္ဓာမှာတော့လားအဲ့ဒီအလောင်းစင်တွေကိုနတ်တွေကနေပြီးတော့ပခုံးပေါ်ထမ်းပြီးတော့နေယာတိအနုဘဝတော်အတုဝချတဲ့အစဉ်တိုင်းပေါ်အနုဘဝတာစီတန်းပြီးတော့သွားကြတယ်စဉ်တိုင်းစီတန်းပြီးတော့သွားကြတယ်တဲ့ သဗ္ဗသောသာရိတံအာတိဝိတာနေနနဖတ္တလံအဲ့ဒါလို့လူပြည်မှာမိရိတော်နေဘုဒီမှာ900ကိုတန်းစီပြီးတော့အလောင်းတွေကို တင်ပြီးတော့တန်းစီပြီးသွားတဲ့အချိန်မှာကောင်းကင်မြင်းကြီးတစ်ခုလုံးမှာတဲ့ပန်းနေနဲ့ဖုံးနေတယ်ပန်းမျက်နှာချက်ကြီးကအပေါ်မိုးလျက်ပါလာတယ်တတ္တာရသန္နတု သူရာစလင်စိတာကနကမယအဲ့မှာရွှေနဲ့လှုပ်ထားတဲ့ကြက်တရားတွေပါတဲ့နေရီလာတွေတွေ့ရှိနေကြရတယ်အလှပတန်သာဆင်တဲ့သဘော ပတာကဥဒုတနေကဝိတတပုပ္ပကင်စုကပန်းတင်နိုင်ကြီးနဲ့အပေါ်နေပြီးတော့ ပတ်ချုံထားတဲ့ရုပ်လုံးအိန္ဒိယနိုင်ငံထုံးစံကရှုပ်အလောင်းကိုပိတ်နဲ့ပတ်ပြီးတော့စီးလေးရှိတယ်အခုဒီဘေကုဏီမာရီရဲ့ရုပ်လောင်းတော့ပန်းကုန်းနေနဲ့ပတ်ပြီးတော့ဖုံးထားတယ်လို့သူတို့ဆိုလို့ပန်းကုန်းနေနဲ့ပတ်ပြီးတော့ဖုံးထားတယ်ဩဂတာကာသပတုမမဟိယပုပ္ပမုဂ္ဂတံအဲ့တော့ အောက်ကဗြဟ္မကြပန်းကြီးတွေပြည်ကြီးကနေပေါ်လာပြီးတော့အပေါ်ကပန်ကုန်းကြီးတွေပန်းဝတ်စုံကြီးတွေကနေဖုံးဖုံးပြီးတော့ထားတယ်တဲ့တတန္တိသန္တသူရိယပစ္စလန္တိသတာရကမစ္ဆံကတော်ပိစာရိသောနတ္တပေတိတတိယထာအဲ့ဒီအချိန်မှာနေရီလာတွေကိုထူးထူးခြားခြားမြင်ကြရတယ်တဲ့ အယောင်တွေတောက်ပနေတယ်ကြေတံတွေကလည်းအယောင်တောက်ပတယ်ထူးခြားတဲ့မြင်ကွင်းတွေဖြစ်ပြီးတော့အဲ့ဒီမှာနေမွန်တိနေနေမွန်တိပြီးတဲ့အချိန်မှာနေကြီးကတောက်တော့ပပထွက်နေတော့လဲပဲအဲ့ဒီနေ့မှာထူးထူးခြားခြားလာထဲမှာခီးသွားသလိုနေအောင်ကမပူဘူးတဲ့အဲ့ဒီချိန် နေရက်တောက်ပပြီးနေပူနေတော့လည်းပဲအဲ့ဒီနေပူထဲမှာထွက်တဲ့လူတွေကလာရောင်ထဲမှာနေရသလိုအေးမြနေတယ်ဒါထူးခြားမှုတွေပေါ့နော်ဒေဝဒိဗေဟိကနေဟိမာလေဟိသူရပိဟိသဝါရိတေဟိသနိစေဟိသင်္ဂိတိသသင်္ဂိတိဟိသပုစေယောအဲ့တော့လူလောကလူတွေအနေနဲ့ကတော့ တန်ဝေကဖြစ်ပွားပြီးတိတ်တိတ်ဆိတ်ဆိတ်လိုက်တာဖြစ်လိမ့်မယ်မြတ်စွာဘုရားနဲ့တန်ဃာတွေလည်းပါတော့အဲ့ဒီမှာနတ်တွေကတော့အမတန်မွေးကြိုင်နေတဲ့နတ်နသားတွေနတ်ပန်းတွေအဲ့ဒါတွေ ਨੇ အတိအမှုဖြောပြရေးတွေပါပါလာတယ်တချင်းတန်တွေလည်းကောင်းကင်အကြားရတယ်နာဂသုရသဗြဟ္မနောယထာတတ္တိယထာဗလား နဂမင်းနေသူရာတွေမြမာတွေကသူတို့စွန့်ရည်တတိရှိသလောက်ပူဇိန်သူစနေယန္တိနေဗုဒံဗုဒ္ဓမာတနာပြိနိဗ္ဗာန်ဆံဝင်သွားတဲ့ဘုရားရဲ့မေတော်ကြီးကိုပူဇော်ကြတယ်ပူဇော်ပြီးတော့တချုံမဲ့နေရာကို ဆောင်းယူသွားကြတယ်တဲ့အဲ့ဒီလိုဆောင်းယူသွားတဲ့အစဉ်လေးကိုလည်းသိချပြထားတယ်တဗ္ဗယောပုရတော်နိတာနေဗုဒ္ဓသူကတော်ရတာ ဗုဒ္ဓရဲ့သမီးတော်မြတ်ဖြစ်တဲ့ဘေကုဏီမ900ကိုရှေ့ကနေတည်သွားတယ်ခောရမိနေယတိပစ္စာတက္ကတာဗုဒ္ဓပါပောတိကာမြတ်စွာဘုရားကိုကျွင်ဝေးဆောင်လျှောက်တဲ့မိရီတော်ခောရမိရုပ်လောင်းကနောက်ဆုံးကမှလိုက်တယ်နော်ဘေကုဏီမရဲ့အလောင်းကရှေ့ရသွားတယ်ဒီဘေကုဏီ900ရဲ့အလောင်းကရှေ့ရသွားပြီးမိရီတော်ခောရမိရဲ့အလောင်းကနောက်ကလိုက်တယ်ပုရတော်ဒေဝမနုဿာတနာကာ သူရပြမကပစ္ဆာတတဝကောဘုဒ္ဓပူဇတ်ထံယတိမတူရရှေ့ကနေပြီးတော့တဲ့လူတွေနတ်တွေနဂါးတွေပြမတွေကရှေ့ကနေသွားကြတယ်အဲ့ဒီနောက်ကမှတပြည့်တွေခြံရံတဲ့မြတ်စွာဘုရားကမေတော်ကြီးရဲ့သာဗနာပွဲကို နောက်ကနေလိုက်တယ်အဲ့တော့ ဒါကြည့်ရတာရသော်ဘုရားကဒီနာရေးမှာသူကကာယကံရှင်ပေါ့ခုခေတ်လူတွေလဲနာရေးကာယကံရှင်ကလောင်းနာလိုက်ကြတာလေလိုက်ပို့တဲ့လူကရှေ့ရသွားတာအဲ့ပုံစံပဲဘာမှမထူးเนาะအဲ့ဒါတွေကိုပြောနေတာအဲ့တော့နတ်ဒီပြမတွေကနေရှေ့ရသွားကြတယ်မြတ်စွာဘုရားနဲ့တပည့်တွေကနောက်ကလိုက်တယ်ဆိုတော့မေတော်ကြီးရဲ့ရုပ်အလောင်းပေးက ရှေ့နားလေးကနေလိုက်ကြတဲ့သဘောရှိပေါ့အဲ့ဒီမှာအခြေအနေတစ်ခုကိုပြောပြတဲ့အနေနဲ့ဗုဒ္ဓတပြိနိဗ္ဗာန်နေရိတံအာတိတာရိတံကောရဝိပြိနိဗ္ဗာန်အတေဝဣစရိယဟုတ်ရသော်ဗျာပြိနိဗ္ဗာန်စံတော်လို့တောင်းမှာပဲဒီလိုမခန္ဓာဘူးတဲ့ရသော်ဗျာပြိနိဗ္ဗာန်စံရင်တောင်းဒီလိုခန္ဓာမှမဟုတ်ဘူးတဲ့ ဘုရားပြိဋိဘံစံမွဲတောင်ဒါကတော့ဘုရားပြိဋိဘံမစံသေးဘူးဘုရားပြိဋိဘံစံရင်တောင်ဒီလိုခန္ဓာမှာမဟုတ်ဘူးတဲ့ဂေါရဝီပြိဋိဘံနာအတေဝဣစရိယဟုမိရိတော့ဂေါရဝီရဲ့ပြိဋိဘံစံမွဲကတော့အင်္ဂမမှာပဲလို့ပြောတာဘာဖြစ်လို့အင်္ဂမဖြစ်တာတော့ဆိုရင်ဗုဒ္ဓဘုရတ္တနိဗ္ဗာန်ဤနောပရိယာတိဘိက္ခောပြောရမယ်ဆိုလို့ရှိရင်တဲ့ မြတ်စွာဘုရားရဲ့ပြိဋိဘံစံပွဲကိုမြတ်စွာဘုရားကိုယ်တိုင်စီမံနိုင်တာမဟုတ်ဘူးတဲ့ဘုရားပဲပြိဋိဘံစံသွားတယ်ဆိုတော့သူပြိဋိဘံစံပွဲဘာလို့ဘာလို့သူစီမံနိုင်မှာမဟုတ်ဘူးတဲ့ဗုဒ္ဓောဂေါရမိပြိဋိဘံနေသာရိပုတ္တဓိကတထာအေဂေါရမိမိရတော်ဂေါရမိပြိဋိဘံစံပွဲကြတော့ဘုရားကိုယ်တိုင်လဲစီမံတဲ့ရှင် သာရိပုတ္တရာစာရိဟန်နေရလဲစီမံကြတယ်ဝိုင်းဝန်းကြတယ်ဆိုတော့ပူခမ်းနာတာလို့ သူတို့ပြောတာပေါ့နော်အတိုင်းဝိုင်းဖို့ကောင်းတယ်လို့ဆိုလို့မြတ်စွာဘုရားပြိဋိဘံဆန်ကျတော့ရှင်သာရိပုတ္တရာရှင်မောကလန်လည်းမရှိတော့ဘူးလေအတိုင်းဝိုင်းကနဲသွားပြီအဲ့တော့ခုကပြည့်ပြည့်စုံစုံဖះနဲ့ယဟနာတွေအလုံးဝိုင်းဝန်းထားတော့ခန္ဓာတဲ့တိုင်းဝိုင်းနဲ့ပြိဋိဘံဆံပွဲဖြစ်တယ်လို့ဆိုလို့တယ်စိတ္တကာနိကရိတဝနသဗ္ဗခန္ဓမယာနိတေပိရိတော်တို့ရဲ့ယုံလောင်းကိုတချို့ဘိုးရာအတွက် ထင်္ဂလာဘုံလို့ခေါ်ကြတယ်စိတကဆိုတာတော့မိရှုမဲ့နေရာပေါ့ထင်းနေနဲ့ပုံထားတဲ့အရာပါဠိလိုစိတကအဲ့ဒီတချို့တဲ့စင်တွေကိုလှုပ်ပြီးတော့အလုံးဟာနန္ဒထင်းနေနဲ့လှုပ်ထားတယ်ခန္ဓာဆုံနာ ပကိဏာနိသာပယေသူသာတာတဟိအဲ့ဒီအချိန်မှာနန္ဒမုံတွေဖြူးပြီးတော့နန္ဒထင်းနေနဲ့ ပြီးပူဇော်ကြတယ်လို့ဆိုလိုတယ်ပေါ့အဲ့ဒါလို့မိရှုပြီးပူဇော်လိုက်တဲ့အခါမှာသေသဘာဂာတိတရှိန်သူအဋ္ဌိသေသနိတဘတော်တဲ့အသားတွေသွေးတွေအလုံးမီးလောင်သွားပြီမဲ့အယိုးတွေကြံသွားတယ်လို့ဆိုလိုတယ်အယိုးတွေတော့မလောင်ဘူးအဲ့ဒီအယိုးကိုပဲဓာတုလို့ခေါ်တာဓာတ်တော်လို့ဆိုနော်အသားတွေသွေးတွေ ရှိသမျှဟာတွေပြီးလောင်သွားပြီးတော့အယိုးတွေကြံရတဲ့အဲ့တော့ကနေ့ခေတ်မှာဓာတ်တော်ကြတယ်ဓာတ်တော်ကြတယ်နဲ့ပြောတယ်အလုံးလေးတွေကိုပဲဓာတ်တော်လို့ခေါ်နေကြတာမှားတော့အယိုးဓာတ်ဆိုတာအယိုးပဲလေဝိုင်ဝဲဆက်ဆက်ဒီလိုအလုံးလေးတွေမှဓာတ်တော်မဟုတ်ဘူးအယိုးဓာတ်တွေကြတယ်လို့ဒီလိုပြောတယ်မဟာစီဆရာတော်ကြီးက ရှင်သာရိပုတ္တရာတတ်တော်ရှမောကလန်တတ်တော်သူအိန္ဒိယသွားတော့ကဆရာတော်ကြီးကသူတရားဟောတဲ့ထဲမှာထဲဟောထားဘူးတယ်ရှင်သာရိပုတ္တရာတို့ရှင်မောကလန်တို့တတ်တော်တွေဖူးရတာတဲ့အယိုးပါပဲတဲ့အဲ့လိုပြောတယ်နော်သို့တော့ဗမာပြည်မှာတော့အလုံးလေးတွေအဲ့ဒီအလုံးလေးတွေကပေမြို့ဓာတ်တော်ချိုင်မှာကောက်လို့ရထုံးနဲ့ကြောက်မုံလေးတွေနဲ့ထုံးရည်နဲ့ လုံးမိသွားပြီးတော့အလုံးလေးတွေဖြစ်တာဒါမို့ဓာတ်တော်ချိုင်လို့ခေါ်တာအဲ့ဒါကြောင့်အဲ့မှာသွားကောက်အများကြီးရတယ်တချို့နေရာတွေမှာလည်းပဲအဲ့လိုကြံညက်တို့တကောင်းကြံညက်ဘက်မှာလည်းပဲရှည်တွေပွက်ပြီးတော့နေတဲ့နေရာတွေမှာလည်းပဲထုံးရည်တွေဆိုတော့ကြောက်မုံလေးတွေကအကုန်လုံးအလုံးလေးတွေဖြစ်တာအဲ့ဒါတွေလည်းဓာတ်တော်လို့ဒါကတော့ replica ပေါ့အတုဓာတ်တော်ဘွားဆိုပြီးတော့လောက်ကြတယ်ပေါ့နော် အဲ့တော့ဟိုတေချာသိဖို့ရတော့ဓာတ်တော်ဆိုတာအယိုးပဲအယိုးတွေပဲမြတ်စွာဘုရားတော့ထူးထူးဆန်းဆန်းအကုန်လုံးဟာဟိုဒိဋ္ဌံထားခဲ့သည့်အတွက်ကြောင့်အလုံးလေးတွေဖြစ်ကောင်းဖြစ်လိမ့်မယ်။တမန်ပုဂ္ဂိုလ်တွေကတော့ရိုးရိုးပါပဲ။အဲ့ဒီလိုလို့မှတ်သင့်တယ်ပေါ့နော်။သေတ္တဘာဂာတိတရှိန်သူတဲ့ဒီမှာ။ အယိုးမှတပါချမ်းသာတွေအကုန်လုံးမိလောက်နဲ့ထဲပြဖြစ်သွားတယ်ပေါ့အဋ္ဌိသေတာနိတဘတော်တယ်အယိုးတွေကတော့အကုန်လုံးကျန်နေတယ်အာနန္ဒောတရဟောစာတံဝေက စနကဝတ်စာအဲ့ဒီလိုအယိုးချိမီးငိမ့်လိုက်မီးတွေမီးရှို့ပြီးတော့အလုံးပြကြသွားပြီးအယိုးပဲကြံတဲ့အချိန်မှာတဲ့ ရှင်အနန္ဒကတံဝေကစကားဆိုတယ်ဂေါရမီနိဒနံယတာ တရှင်သတ္တတရိရကံသင်္ကေတံဗုဒ္ဓနိဗ္ဗာန်နစီရိနဘဝိတတိဂေါရမီဟာတဲ့နောက်ဆုံးအချိန်ကိုရောက်ရှိသွားပြီသူ့ရဲ့ရုပ်အလောင်းဟာလည်းမိလောင်သွားပြီသင်္ကေတံဗုဒ္ဓနိဗ္ဗာန် နတ်စီရိနေဝဝိသတိဒါဟာ မကြခင်မြတ်စွာဘုရားလည်းပြိဋိဘံစံတော်မယ်ဆိုတဲ့သင်္ကေတပဲလို့အဖေအတွက်စိတ်ပူနေတာရှာနနာမိရေတော်ကောလူပြိဋိဘံစံတော်တော့မြတ်စွာဘုရားလည်းမကြခင်ပြိဋိဘံစံတော်မှာထမရဲ့ဆိုတဲ့ဟာမျိုးကိုအဲ့ဒါလို့တဝေကစကားကိုဆိုတယ်တဲ့ဆိုပြီးတော့ တတောဂေါရမိဓာတုနိတတ္တပတ္တကတာနိတောလောင်ကျွမ်းလို့ပြီးတဲ့အခါမှာရှည်နဲ့ဆွဖြန်းပြီးတော့ဂေါရမိရဲ့အယိုးတွေမိရိတော်ရဲ့ကျွင်းကြံတဲ့ဓာတုတွေဓာတုဆိုတာအဲ့ဒီအယိုးတွေပေါ့နော်အယိုးဓာတ်တွေကိုဂေါရမိရဲ့သပိတ်ထဲမှာထည့်တာ ခဏခေတ်တော့တီးတန့်တပိတ်နဲ့ထဲကြတယ်ပေါ့တပိတ်ထဲမှာထည့်ခေါင်းမိသုံးတဲ့တပိတ်ထဲမှာအဲ့ဒီရိုးတွေထည့်ထည့်ယူလာပြီးတော့ဥပနာမေတိနထတအာနန္ဒောဗုဒ္ဓစောရိတောမြတ်စွာဘုရားရဲ့စိတ်ခိုင်းချက်အရာ ရှင်နန္ဒဟာမိရိတော်ရဲ့ကျွင်းကြံတဲ့အယုဒ္ဓတ်တွေကိုတပိတ်ထဲထည့်ပြီးတော့ဘုရားကိုကတ်တယ်တဲ့ ပါဏိနာတာဏိပက္ခရှအဝေါစဣတိတတမောမြတ်စွာဘုရားကိုကပ်လိုက်တဲ့အခါမြတ်စွာဘုရားလက်ထဲမှာမယူပြီးတော့မဟာတောတာရဝန္တတယထာရုခတဒိဋ္ဌတောယောသောမဟာတတရောခန္ဓာခန္ဓောပလုစေယအိဋ္ဌတာတထာဘိက္ခုနီသံဃတဂေါရမိပရိနိဗ္ဗုတာလို့အဲ့ဒီ pero မိရိတော်ဂေါရမီရဲ့အယုဒ္ဓတွေကိုသွေထဲထည့်ပြီးတော့ရှင်အနန္ဒာဆက်ကပ်လိုက်တဲ့အခါမှာမြတ်စွာဘုရားကဘာပြောလိုက်တာလဲဆိုတော့မဟာတောသရဝန္တတယထာရုခတဒိဋ္ဌတောအနှစ်ရှိတဲ့အကိုင်းခက်ဒီစီပင်နဲ့သစ်ပင်ကြီးတပင်ရဲ့အကြီးဆုံးအကိုင်းကြီးဟာပြတ်သွားတယ်လို့ပဲ ဟုတ်တယ်ဘေကုနီတွေထဲမှာခေါင်းဆောင်ဖြစ်တဲ့မိရိတော့ကြီးဆိုဖမပြေမှာတော့ရေးလေးရှိကြတယ်ရွှေတောင်ကြီးပြို့သလိုရသော်ဘုရားကတော့အေးအရေးကောင်းတဲ့သစ်ပင်ကြီးဟာချီးမားတဲ့အကိုင်းကြီးပဲ့ကျသွားသလိုတင်စားပြီးတော့ပြောကြတာတွေပေါ့နော်ဒီစကားတွေအဲ့ဒါလို့ အရေကောင်းတဲ့သစ်ပင်ကြီးရဲ့အနှစ်သာရရှိလိုက်တဲ့အကိုင်းကြီးတကိုင်းပဲ့ကျသွားသလိုတဲ့ဘေကုဏီတန်ခါရဲ့အာကိုအထာယဖြစ်တဲ့ဂေါရမီဟာပြိနိဗ္ဗာန်ဆံသွားပြီတဲ့အဟောဣစရိယမရှံနေဗုတာယပိမာတုယအံစရာ ကောင်းတာတော့ငါရဲ့မေရောဂေါရမီပြိနိဗ္ဗာန်ဆံသွားတော့လေနော် တရိရမတ္တသေတာယရှုပ်အလုံးများကျွန့်ကြံရစ်တော်လဲနတ္ထိတောကပရိတော်တဲ့ငါရင်ထဲမှာတောကမဖြစ်ဘူးတဲ့မြေကြီးလည်းတဘောမှမကြဘူးလို့ပြောတာမြတ်စွာဘုရားဒါတာမမဟုတ်ဘူးနော်တာမမဟုတ်ဘူးသူကရှင်ထဲမှာတောကဆိုတာဘာကြောင့်ဖြစ်တာတုံးဆိုဒေါသရှိလို့ဖြစ်တာလူတွေကဆုံးနစ်တဲ့ဒေါသနဲ့တက်ကြွတဲ့ဒေါသ တက်ကြွတဲ့ဒေါသဆိုရင်သူများကိုရိုက်ချင်နှက်ချင်ဆုံးနစ်တဲ့ဒေါသဆိုရင်ငိုကြွေးတယ်လေအဲ့တော့ဒေါသရဲ့သဘောတရားတွေပဲရှင်ထဲမှာသောကမဖြစ်ဘူးဆိုရင်သောကကြောင့်ဖြစ်လာတဲ့မျက်ရည်ကြီးပေါက်ကြတာလည်းမရှိတော့ဒီလိုမိရတော်ကြီးပြိဋိဘံဆန်သွားတာတောင်ငါမှာတဲ့သောကပရိဒေဝဆိုမဖြစ်ဘူးအလုံးသတ္တဝါတွေကဖြစ်နေရှိတယ်ပေါ့ နာသောစီယပရိသန္တာဒိဏတန္တာရတာကရာပရိဝိစိတတန္တပါတိတိဗုဒ္ဓသူနေဗုဒ္ဓအဲ့တော့တန်တရားကြီးရဲ့ဟိုဘကန်းကို ပင်လယ်ကြီးလို့ကျယ်ဝန်းလိုက်တဲ့တန်တရားကြီးရဲ့ဟိုဘကန်းကို အရောက်ခူးသွားပြီရှင်ထဲမှာပူလောင်မှုတွေကင်းသွားပြီအငိမ့်တက်ကို ရောက်သွားတဲ့အတွက်ဘာစိတ်စိတ်ဘာများဆွေးရရှိလို့လဲ ကယ်နေရာရောက်သွားပြီပေါ့နိဗ္ဗာန်ရောက်သွားပြီပဲဆိုပြီးတော့ပိရိတော်ရဲ့ဂုံကျေးဇူးတွေကိုမြတ်စွာဘုရားကအဲ့ချိန်မှာပြောတယ်ပဏိတာတိမဟာပညာပုထိပညာတထေဝဆရတ္တညုဘိက္ခုနိနန္တာဧဝန္တရိဋ္ဌဘိခောတဲ့မဟာဇာတိကောရမိဟာသိပညာရှိတယ်ချီးမားတဲ့ပညာရှိတယ်ကျက်ပြန့်တဲ့အသိဉာဏ်တွေရှိတယ် ရတ္တညူယဟမတွေထဲမှာထူးချွန်တဲ့ဖိက္ခုနီဖြစ်တယ်လို့အဲ့တော့မိရွေးတော်ကြီးရဲ့ဂုံကြီးကျေးဇူးတွေနဲ့ပတ်သက်ပြီးမှတ်သားထားကြယဟန်လေးကိုမိတ်ကြပြီးတော့ဣတိသုသဝတိအာတိဒိဗ္ဗယသဒိဗ္ဗယသောတဓာတုယစေတောပရိယညာနတဝတိအာတိစာခောရမိမိရွေးတော်ဂေါရမီရဲ့ အယုဒ္ဓတပိတ်ကိုကင်ထားရင်မြတ်စွာဘုရားမိရိတော်ရဲ့ခုံကျေစုတွေကိုပြောတာအစွမ်းရည်တတ္တိတွေကိုထုတ်ဖို့ပြောတာဒီမဟာဇောတိဂေါရမိဟာဣတိဣတိသုစဝတိအာတိတဲ့အစွမ်းတကူတွေကိုတော်တော်နိုင်နိုင်နင်းနင်းဖန်ဆင်းနိုင်တယ်အစွမ်းတကူမျိုးမျိုးဖန်ဆင်းပြနိုင်ဒါနောက်ဆုံးအချိန်မှာတကူမျိုးမျိုးပြခဲ့တယ်လေ အဲ့ဒါကိုအဋ္ဌိသုစဝတိအာတိစွမ်းတကူမျိုးမျိုးပေါ်မှာတကယ်ကို စွမ်းရည်တတိအပြည့်နဲ့လှုပ်ဆောင်နိုင်တယ်တဲ့ဒိဗ္ဗာယသောတဓာတုယနတ်နာကဲ့သို့ပဲအဘိညာဉ်စွမ်းတကူနဲ့ဝေလနဲ့အတန်နေတိုးတိတ်တဲ့အတန်နေ ဒီအတန်လေးကိုကြားနိုင်စွမ်းရှိတယ်အဲ့တော့ပฏิဝေဒနဲ့ပတ်သက်ပြီးတရားဥတရားများနဲ့ပတ်သက်ပြီးခုံကျေးဇူးတွေကိုမြတ်စွာဘုရားထုတ်ပြီးတော့ပြောနေတာအချက်စေတောပရိယညာဏတဝတိအာတိသဂောရမီဂောရမီဟာသူတော်ကိုစိတ်သူတော်ရဲ့စိတ်ကိုသိတဲ့ညာမှာလည်းပဲအစွမ်းထက်တယ်သူများရဲ့စိတ်ကိုသိတယ် တာမန်နဲ့သိနိုင်တာမှမဟုတ်တာနော်သူများစိတ်ကိုသိနိုင်တယ်ပုဝေနိဝါဒမင်းညာတိအတိတ်ဘဝကဘယ်ဘဝတွေမှာသူဖြစ်ခဲ့တယ်အဲ့ဒီဘဝတွေဖြစ်တုန်းကဘာတွေလုပ်ခဲ့တယ်ဆိုတာကစ အသေးစိတ်အတိတ်မှာဖြစ်ခဲ့တဲ့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကုန်သိတယ် အဲ့တော့အတိတ်ကိုသိတယ်ဆိုတာဘယ်ပုံနဲ့သွားရတော့ဆိုလို့ရှိရင်ရသော်ဘုရားကတော့ဒေသိချင်းနဲ့ကဘာတသိမ့်မှာဖြစ်တဲ့ဘဝတွေကိုချစ်ချင်းတဲ့ဘဝကိုတန်းကြည့်လို့ရတယ်ရဟန္တာတွေကြတော့အဲ့လိုတန်းကြည့်လို့မရဘူးတဲ့နောက်ပြန်ပြန်ရတယ်သူကဟိုချိုးရန်လေးချိုးရန်လေးတစ်ဖွဲ့ပေါ့ဒီဘဝရဲ့အရင်ဘဝကသုတိစိတ်ကနေပြီးတော့ ဆက်ပြီးတော့ကြည်ရတယ်ဒီဘဝပရိသေတွေကနေပြီးတော့သုတိစိတ်သုတိစိတ်ကနေဆက်ပြီးတော့ဘဝကိုသေုပ်ဖို့သွားတာအဲ့တော့သုတိပရိသေတွေဆိုတဲ့ခေါင်းကလေးကင်ပြီးတော့မှသွားလို့ရတယ်အဲ့ကြိုရန်လေးအတိုင်းရှောက်ရတယ်ကွက်ကြော်ကြည့်လို့မရဘူးအစင်တိုင်းပဲကြည့်လို့ရတယ်နော်သုတိပရိသေတွေဆိုတဲ့ဟိုလမ်းကြောင်းကလေးအတိုင်းပဲသွားရတယ်လို့ဆိုလိုတယ်မြတ်စွာဘုရားကျတော့ကိုကြည့်ရင်တဲ့နေရာကွက်ကြော်ကြည့်လို့ရတယ်ဘယ်ဘဝတုန်းကဆိုတာတန်းပြီးတော့ တက်လျှောက်ကြည့်လို့ရအဲယဟန္တာတွေတို့ဒီယဟန်တွေတို့ဘေကုဏီမာတွေတို့ကြတော့အဲ့လိုမဟုတ်သုတိပရိသေလေးနဲ့ဒီကောင်းကလေးကင်ပြီးတော့မှသွားလို့ရတယ်လို့ဆိုတယ်အဲ့တော့အရင်ဘွားကဘာဖြစ်လဲအဲ့ဒီဘွားရဲ့အရင်ဘွားကဘာဖြစ်လဲအဲ့ဒီအရင်ဘွားရဲ့အရင်ဘွားမှာဘာဖြစ်လဲအဲ့လိုသွားအဲ့တော့ဘယ်လောက်ထိအောင်သွားလို့ရတော့ဆိုရင်ကဘာတသိန်းထိအောင်သွားလို့ရသူဆိုလို့ရပေါ့နော် နောက်ကျောင်းပြန်သွားတဲ့အခါကိုကတသိမ့်ထီအောင်သွားတယ်အဲ့ဒါကိုပြောတာပုဗ္ဗေနိဝသသမင်းညာတိပုဗ္ဗေနိဝသကိုသိတယ်ဒိဗ္ဗစက္ခုဝိသောဒိတံဒိဗ္ဗစက္ခုနမျက်စိဘိညာဉ်ကိုလည်းရရှိထားတယ်သဗ္ဗတဝပရိခိဏနတ္ထိတတ္တပုဏ္ဏဘောသူရင်ထဲမှာရှိတဲ့အာသဝတွေလုံးဝကုန်သွားလို့ နောက်ဘဝဆိုတာမရှိတော့ပါဘူးတဲ့ဘဝအသစ်ဆိုတာမရှိတော့ပါဘူးဘဝဆိုတာခန္ဓာ၅ပါးရဲ့ဖြစ်မှုကိုခေါ်တာကိုအဲ့တော့နောက်ထပ်ဖြစ်မှုမရှိတော့ဘူးလို့ဆိုလို့တယ်ပေါ့ဘာကြောင့်မဖြစ်တော့တာတော့ဆိုအကြောင်းတွေကုန်သွားလို့ဥပမာပါနဲ့တူတော့ဆိုရင်စီမီကွက်ကလေးထွန်းတာတယ်စီလည်းခန့်သွားတယ်မိစာလည်းကုန်သွားတယ်အဲ့ဒီစီနဲ့မိစာဘောမှာယက်တိနေတဲ့မိထောက်ကလေးမိလျံလေးမိထောက်မိလျံလေးရှိတယ် အဲ့ဒီမီးတော့မီးလျံလေးဟာဆီရှိနေမယ်မီးမီးစာလေးရှိနေမယ်ဆိုလို့ရှင်သူတောက်နေမှာပဲလေအဲဆီကလည်းကုန်သွားပြီမီးစာလေးလည်းမရှိတော့ဘူးဆီလည်းခန်းတယ်မီးစာလည်းကုန်သွားပြီဆိုသူကပျောက်သွားတာပဲလေနိဗ္ဗာန် ဆိုတာအဲ့ဒီသဘောကိုပြောတာနောက်ထပ်ခန္ဓာတွေမရှိတော့ခန္ဓာဖြစ်เสียကိလေသာ မရှိတော့သည့်အတွက်ကြောင့်ကိလေသာမရှိလို့ကံကလည်းအကျိုးမပေးတော့ အဲ့တော့ကိရိတာကုံတော့ကံကုံတယ်ကံကုံသွားတော့ဘဝကုံတယ်ပေါ့အဲ့ကုံဆုံးသွားခြင်းပဲသူတို့ဆိုလို့လေအဲ့ဒါအဲ့ဒါကိုငြိမ့်သွားတယ်လို့ပြောတာနတ္ထိတန္တိပုဏ္ဏဘောနတ္ထိတတ္တာပုဏ္ဏဘောသူဖို့နောက်ဘဝဆိုတာမရှိတော့ပါဘူးတဲ့အထဓမ္မနေရုဒ္ဓေသူပฏิပါနေတထေဝစာပရိသုတ်တံအဟုညာဏံတတ္တမသောစနိယနာတာ မြတ်စွာဘုရားဒီလိုဂုဏ်တုဝိသေသရှိတဲ့ပုဂ္ဂိုလ်အတွက်ဘာစိတ်ပူစရာရှိလဲသူဟာလွန်ညံကြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်မိရိတော်ကြီးဟာအထပရိသမိတာဓမ္မပရိသမိတာနိရောဓိပရိသမိတာပฏิဘာနာပရိသမိတာအဲ့ဒီပရိသမိတာညံနဲ့တခြားညံတွေဟာမိရိတော်ကြီးမှာပြည်ပြီးဝါဝါစင်စင်ကြဲကြဲရှိခဲ့တယ်ဒါကြောင့်သူ့အတွက်ဘာဆိုရင်ညာရှိလဲသူကအကောင်းဆုံးဖြစ် ဖြစ်သွားပြီအဲ့တော့အကောင်းဆုံးဖြစ်သွားတာကိုလူတွေကဘာလို့ပူစရာလိုမလဲဆိုတော့မကောင်းတဲ့နေရာရောက်သွားမှသာပူရမှာပေါ့ခုကအကောင်းဆုံးအနေအထားတစ်ခုဖြစ်သွားပြီဒုက္ခတွေလည်းကင်းသွားပြီသူ့ဘဝဟာအကောင်းဆုံးဖြစ်သွားလို့တတ္တမနသောစနိယသောစနိယနတာသူ့အတွက်ဘာမှစိတ်ပူစရာမရှိတော့ဘူးလို့ဆိုတော့စိတ်ပူကြတာတွေက အချိန်လေးဆိုးမှစိတ်ပူကြတာဟိုအဲ့တော့ तू ကဆုံးရှုံးတာမဟုတ်ဘူးဆုံးရှုံးသွားတာမဟုတ်ဘူးဒါကြောင့်စွရင်ကြဘာမှရှိဘူးအယောဂနာ ဟတ္တတေဝဆလာဒောဇာတဝေတတအနုပုပ္ပုပတ္တန္တတယထာနာညာယတိခတိတဲ့အယောဂနာဟတ္တတေဝဆိုတာ တွေ့ဦးကြလိမ့်မယ်အတိဘယ်တော့မြေမြေဖွင့်နေအယောကနဟတ္တတေဝဆိုတာတန်ကိုဖုတ်ပြီးတော့တူနဲ့ထုလိုက်တဲ့အခါမှာမီးပွားလေးတွေလွင့်တာတွေ့ဦးလိမ့်မယ်နော်မီးပွားလေးတွေလွင့်လာတန်ကိုမီးဖုတ်ပြီးတူနဲ့ထုတဲ့အခါမီးပွားတွေဖွာကနေဖွာကနေလွင့်သွားတယ်ဆလာတော့ဇာတဝေဒတာအဲ့ဒီမီးပွားလေးတွေဟာအနုပုပ္ပုပတန္တတာ ဖွာကနေပေါ်လာငြိမ့်သွားတယ်ဖွာကနေပေါ်လာလိုက်ငြိမ့်သွားလိုက်ငြိမ့်ငြိမ့်သွားတာအဲ့ငြိမ့်သွားတဲ့မီးပွားလေးတွေဘယ်ရောက်သွားတာတော့အဲ့ရှာလို့မရဘူးနော်မီးပွားလေးတွေဘယ်ရောက်သွားတော့ရှာလို့မရအဲ့ဒီလိုတန်ချောင်းမီးဖုတ်ပြီးတူနဲ့ထုလို့ထွက်လာတဲ့မီးပွားလေးတွေ ပေါ်လာပြီးပျောက်သွားကြတယ်ငြိမ့်သွားကြတယ်အဲ့ဒါတွေဘယ်သွားတော့ဘယ်ရောက်သွားတော့လို့သူတို့ရဲ့သွားရကိုလိုက်ရှာလို့မရတယ်လို့ပဲတဲ့အေဝံတမ္မာဝိမု ക്ത နာကာမဗန္ဒောကဒါရိနာကာမဂုဏ်အောင်ဖွဲ့ဆိုတဲ့ဩဃကြီးကို ဖြတ်ကျော်ပြီးတော့ကိရိတာအလုံးကလွတ်မြောက်သွားတဲ့ယဟနာပုဂ္ဂိုလ်တွေဖို့ပညာပေတုံကတ္တဂတိနတ္ထိပတ္တနာ အစလံဒုက္ခံ အမြဲတမ်းခိုင်မာတဲ့နိဗ္ဗာန်ချမ်းသာကိုရောက်ရှိသွားတဲ့ယန္တာပုဂ္ဂိုလ်ရဲ့လာရခတိကိုသိဖို့ဆိုတာမဖြစ်နိုင်တော့ဘူးမိဘွားလေးရှာမရသလိုသူတို့ရဲ့လာရကတိဟာဘယ်မှာဆိုတာကိုလိုက်ရှာလို့မရတော့ဘူးတဲ့ဒါပြိဋိဝါဆန်တဲ့သဘောနိဗ္ဗာန်ရဲ့သဘောကိုပြောပြတာเนาะအဖြစ်မရှိတော့ဘူးဖြစ်တာမရှိတော့ဖြစ်တာမရှိမှ ပြတ်တာမရှိပါဘူးလောကရဲ့သဘာဝဖြစ်အဖြစ်ရှိရင်မွေးရင်သေမယ်နော်နှုတ်ပြရင်အိုးမယ်ကျမ်းမာရင်ယောဂရမယ်အဆုံးသတ်တရားအဲ့တိုင်းပဲသွားပေါင်းစပ်ထားရင်ခွဲခွာခြင်းမှာအဆုံးသတ်မယ်သူတို့ဆုလို့တာအဲ့တော့ယဟန္တာပုဂ္ဂိုလ်ဆိုတာဟာကိရိတာတွေကလွတ်သွားတဲ့ယဟန္တာပုဂ္ဂိုလ်ဆိုတာတဲ့ နိဗ္ဗာန်ကိုမျက်မှောက်ပြုသွားပြီဆိုရင်ဘယ်ခရီးဘယ်ဒေသရောက်သွားတယ်လို့ပြောလို့မရဘူးတဲ့မိဖုတ်ထားတဲ့တန်ချောင်းကိုတူနဲ့ထုတ်လိုက်လို့လက်ခနဲ့မိဘွားလေးတွေကြလာတယ်မိဘွားလေးတွေကငြိမ့်သွားတယ်ဘယ်ရောက်သွားတယ်ဆိုတာရှာမရသလိုပဲရှာလို့မရဘူးအဲ့တော့ဘုရားမသားတွေပြောနေတဲ့နိဗ္ဗာန်နိဗ္ဗာန်ဆိုတာဒီစကားတွေအရလွန်ထင်ရှားပါတယ်လွန်ထင်ရှားတယ် ဒါပေမဲ့နိဗ္ဗာန်နဲ့ပတ်သက်ပြီးတော့အငင်းပွားရတယ်တော်တော်များများအငင်းပွားတာဘာကြောင့်လို့ဆိုသူလည်းမသိကိုလည်းမသိမသိတာအကြောင်းကိုငင်းပွားနေကြတာဘယ်သူမှမရောက်သေးတော့နိဗ္ဗာန်ကိုနဲ့ပတ်သက်ပြီးငင်းပွားနေကြတကယ်တော့ခံမှန်းပြီးပြောမယ်ဆိုလို့ရှိရင်နိဗ္ဗာန်ဆိုတာအခုကိုရှိမှ မိတော့ကလေးငြိမ်းသွားရင်ဘယ်ရောက်တယ်လဲဆိုတာမျိုးလို့ပဲဒီ မိစကုံစီခံလို့ငြိမ့်သွားတဲ့မိတော့ကလေးလိုပဲကိုယ့်ရဲ့ဘဝခန္ဓာတွေဟာငြိမ့်သွားတယ်လို့ပဲပြောရမှာပဲဘယ်ရောက်သွားတယ်လို့လည်းရှာလို့မရဘူးကောင်းကင်မှာရှိတဲ့ဘုံကြီးတခုလည်းမဟုတ်ဘူးနိဗ္ဗာန်သို့တော့တင်စားပြီးသုံးတာတွေတော့ရှိတာပေါ့ရှင်းရှင်းလေးပြောရင်နိဗ္ဗာန်ဆိုတာမမွေးရတဲ့နေရာနော်အကြောင်းကင်းတဲ့နေရာ ဆိုလိုတာမဖြစ်တော့တဲ့နေရာလို့ဆိုလိုတာပဲခန္ဓာမရှိဘူးဆိုရင်ခန္ဓာဒုက္ခတွေပဲရှိတော့မလဲလူတွေဘာလို့သေတာတော့ဆိုမွေးလို့သေတာလေလူဖြစ်လာလို့သေတာလူမှမဖြစ်ဘူးဆိုသေစရာမှမရှိတော့တာအဲ့တော့လူကသေစရာရှားနေမှာတော့သေမှာပေါ့ကိုကိုတိုင်းကသေဖို့လာတာပဲလေဟိုအော်စီကလူတွေပြောတာသွားတတိယ I came here today ကို အိုင်ကိမယတုဒိုင်းဆိုတာသူတို့အတန်ထွက်လို့ရှိရင်အိုင်ကိမယတုဒိုင်းအဲ့တော့အတန်ကြားလိုက်တယ်နဲ့ငါသေဖို့လာတယ်ဆိုတာဖြစ်နေအဲ့တော့ဒီဟာတန်တရားထဲမှာလူဖြစ်တယ်ဆိုတာသေဖို့ပဲတန်တရားထဲမှာလူဖြစ်တာအို့ဖို့ပဲတန်တရားထဲမှာလူဖြစ်တာလား ယောဂရဖို့ပဲဒါမရှောင်တိန်နိုင်တဲ့သဘာဝကြီးတစ်ခုပဲလို့သူဆိုလို့ဖြစ်လာမှာတော့သေမာပြက်ကြီးမြေကြီးလက်ခံမလွယ်ဘူးလို့သူဆိုလို့တာပေါ့နော်အဲ့ဒါဒီမှာရှင်းရှင်းလေးဒီကတာလေးနှစ်ခုကပြောနေတာအယောဂနဟတတေဝဇလာတောဇာတဝေတ္တအနုပုပ္ပူပတန္တတယထာနာချာညာယတိဂတိတဲ့ တန်ကိုမီးဖုတ်ပြီးတူနဲ့ထုတဲ့အခါဖွားကနေဖွားကနေမီးဖုတ်တွေအခုခေတ်ဆိုရင်တော့ဝတိန်မုတ်တဲ့အခါတွေ့လိမ့်မယ်နော်ဝတိန်မုတ်တာတွေ့ဘူးနေကြတာပဲဝတိန်မုတ်လည်းမီးပွားတွေဖွားကနေဖွားကနေထွက်သွားတယ်အဲ့မီးပွားလေးတွေဘယ်ရောက်တော့လိုက်ကောက်ပြီးတိမ့်ထားလို့ရမရဘယ်ရောက်တော့မှဆိုတာမသိဘူးငြိမ့်သွားတာပဲရှိတယ်အဲ့ဒီတိုင်းပါပဲတဲ့ဧဝံတမ္မာဝိမု ക്ത နာကာမခန္ဓောကတာရိဏဘန္ဓောကတာရိဏ ကာမဂုဏ်ဆိုတဲ့ဒီအနှောင်ဖွဲ့ဆိုတဲ့ကာမဂုဏ်နှောင်ဖွဲ့ဆိုတဲ့ဩဃကြီးကိုဖြတ်ကျော်ပြီးတော့ကိလေသာတွေကလွတ်မြောက်သွားတဲ့ယဟန္တာပုဂ္ဂိုလ်ထိုယဟန္တာပုဂ္ဂိုလ်ရဲ့ရရှိသွားတဲ့နိဗ္ဗာန်ယဟန္တာပုဂ္ဂိုလ်နိဗ္ဗာန်ဝင်သွားပြီဆိုရင်ပညာပေတုံဂတိနတ္ထိသူပယ်သွားတယ်ဆိုတာပြောစရာအကြောင်းမရှိတော့ဘူးဘယ်ရောက်သွားပြီလို့ပြောစရာအကြောင်းမရှိတော့ဘူး 32ပုံရှာကျင်တိုင်းရှာမတွေ့တော့ဘူးလို့ဆိုလိုတယ်အဲ့တော့ရသော်ဘုရားကဒီသဘောတွေကိုရှင်းပြပြီးတော့နောက်ဆုံးဘေရောကြီးရဲ့ဇာပနာခန္ဓာမှာရသော်ဘုရားနောက်ဆုံးဟောလိုက်တဲ့တရားလေးကိုမှတ်ထားကြဖို့နောက်ဆုံးမေဟောလိုက်တဲ့တရားလေးကဘာလို့ဆိုအတ္တတိပါတတော်ဟောထတတိပဌာနာခောစရာ ဘာဝိတဝါတတ္တဘောစင်ကြီးဒုက္ခတန္တံကရိတထာကဲဒီလိုမခိုင်မာတဲ့လောကကြီးထဲမှာတဲ့အတ္တဓိပါဟောတာမင်းတို့ကိုကိုကိုအာကိုရာကိုကိုကိုအာကိုဖို့အာကိုရာ ရှိအောင်လှုပ်ထားကြမိမိဒီတာလဲမိမိရဲ့အာကိုရာဖြစ်တယ် သူများအာကိုလို့မရဘူးဒီချိန်မှာအတ္တဒီပဆိုတာကိုတရားကို အာကိုလို့ဆိုလိုတယ်အတ္တဆိုတာဒီနေရာမှာအတ္တဝါဒီတွေကအထိပ္ပယ်တစ်မျိုးကောက်တယ်အတ္တကိုအာကိုရမယ်လို့အထိပ္ပယ်ဖွင့်ရတယ်ဒါမဟုတ်ဘူးနော်ရသော်ဘုရားကိုယ်တိုင်ကအတ္တကိုအတ္တဆိုတဲ့မိဂောအထရကျွန်ကြီးတန်တရာကပင်လေကြီးနဲ့တူတာအဲ့တော့ပင်လေကြီးတဲ့မမြုပ်ဖို့ဆိုတာ ပင်လယ်ထဲမှာကျွန်းဟိုအာကိုရတယ်လို့ပဲအဲ့ဒါလိုပဲကိုအာကိုကိုကြကိုယက်တိဖို့ရအတွက်ရှာထားကြလို့ပြောတာဘာလဲယက်တိမှာတော့တရားဓမ္မအပေါ်မှာယက်တိရမယ်ကိုရဲ့ယက်တိရရှာထားကြလို့ဆိုလိုတယ်ဘာနဲ့ရှာမလို့ဆိုတတိပဋ္ဌာနာခောစရာတတိတရားရဲ့အာယုန်နေအာယုန်ကိုရှင်းမှတ်ပြီးတော့ကိုယ့်ရဲ့အာကိုရာကိုရှာတဲ့အဲ့ကြမှာတွေ့ အဲ့တော့တတိယအာယုဆိုတာဘာလို့ဆိုကာယ ानु ပတနာဝေဒနာ ानु ပတနာစိတ် ानु ပတနာဓမ္မ ानु ပတနာလို့ဆိုတဲ့အတိုင်းကာယရဲ့ဝေဒနာရဲ့စိတ်ရဲ့ဓမ္မရဲ့အဲ့ဒီတရား၄မျိုးပေါ်မှာတတိကပ်ပြီးတော့ကိုယ့်ရဲ့အကိုရကိုတိဆောက်ကြလို့သူဆိုလိုတယ်ပေါ့နော်အဲ့ဒီတတိတရားကတ်ထားပြီးတော့ကိုယ့်ရင်ထဲမှာဖြစ်เสียရမှာကဘာလို့ဆို ဘာဝိတဝတတ္တဖုစင်ကြီးကိုယ့်ရင်ထဲမှာ ဖြစ်စေရမှာအသိဉာဏ်ကိုထောက်ကူပြုမဲ့တရားတွေကိုရင်ထဲမှာဖြစ်စေပါတယ်အဲ့ဒီတရားတွေကဘာတွေတော့ဆိုတတိတံဖို့ဇင်ဓမ္မဝိဆယတံဖို့ဇင်ဆိုတဲ့ပညာဝိရိယတံဖို့ဇင်ဆိုတဲ့ကိလေသာတွေကိုတွန်းလှန်ဖယ်ရှားတဲ့ဝိရိယပိဋိတံဖို့ဇင်ဆိုတဲ့တရားဓမ္မနဲ့နှစ်ချက်ပြော ပျော်ရွှင်တဲ့ပီတိပတ္တရိတံမိုးစဉ်လို့ခေါ်တဲ့စိတ်နှလုံးငြိမ်ချက်နဲ့ပတ္တရိတံမိုးစဉ်အဲ့ဒီပေါ်မှာစိတ်တည်ငြိမ်မှုရတဲ့တမာရီတံမိုးစဉ်နဲ့အလုံးဒီအစွန်မရောက်အောင်ညှိနှိုင်းပေးတဲ့ဥပေက္ခတံမိုးစဉ်အလယ်လထိမ့်ညှိပေးထားတဲ့ဥပေက္ခတံမိုးစဉ် အဲ့ဒီဘုဇင်ခုနှစ်ပါးကိုကိုယ့်ရင်ထဲမှာ အခိုင်အမာ ဖြစ်စေပြီးဒုက္ခတဏ္ဍံကရိတ္တထာဘဝဆိုတဲ့ဒုက္ခကြီးကိုဆုံးသတ်အောင်လုပ်ကြလို့အစောပြပြအဆုံးမသတ်သေးရင်တော့ဒီတိုင်းပဲသိကြရအောင်ပဲလို့ပြောတာเนาะဘဝရနေသေးရင်ဒီလိုပဲဒုက္ခတွေဆုံးသတ်အဲ့ဒီဒုက္ခတွေဆုံးသတ်ဖို့အတွက်အခုတိုင်းကြည်ကြံကြွက်ကိုအထုတ်ပါတယ်ဒါဝိပဿနာအထုတ်နည်းလေးကိုအကျဉ်းလေးဟောလိုက်တာပဲသူ ရသော်ဗျာအာယုံကိုယ့်ရဲ့စိတ်အာယုံကဘယ်မှာထားမှာတော့ကာယဆိုတဲ့အပေါ်မှာထားမယ်ဝေဒနာဆိုတဲ့အပေါ်မှာထားမယ်စိတ်ဆိုတဲ့အပေါ်မှာထားမယ်နော်ဓမ္မဆိုတဲ့အပေါ်မှာထားမယ်အဲ့ဒီပေါ်မှာတတိပဋ္ဌာန်တရားတွေတိုးတက်လာအောင် လုပ်လို့ပြောတာ ရှင်ထဲမှာအဲ့ဒီတတိပဋ္ဌာန်တရားတွေတိုးတက်လာအောင်လုပ်တယ် တိုးတက်လာအောင်လို့ဆိုတာတတိကိုဖြစ်အောင်လုပ်ရမယ်ဝီရိယကိုဖြစ်အောင်လုပ်ရမယ်နော်တမာတိဖြစ်အောင်လုပ်ရမယ်ဥပ္ပခဖြစ်အောင်လုပ်ရမယ်အထီးတရားတွေကတကယ်တော့ဝိပဿနာတရားထုတ်ပြီးဆိုရင်အဲ့ဒါတွေဖြစ်အောင်လုပ်တာပဲလေအဲ့ဒါကိုပြောတာအဲ့ဒါလို့ဖြစ်ပြီးလုံလောက်တဲ့အတိုင်းတာတစ်ခုရှိပြီဆိုဒုက္ခတန်တန်ကြိဋ္ဌတာဒုက္ခရဲ့အဆုံးသတ်ကိုလှုပ်ဆောင်နိုင်ရမှာ ဖြစ်ပါတယ်လို့နောက်ဆုံးမှာဒီကုန်းချုပ်လေးက အိဋ္ဌံတုတံမဟာပဇာပတိဂေါရမိဣကဣမဂါထာယောအဘာသိဋ္ဌာယခုလိုပဲမဟာပဇာတိဂေါရမိဟာဒီခါတာတွေကိုပြောဆိုသွားပါတယ်လို့တမတ်တယ်တကယ်တော့မဟာပဇာပတိဂေါရမိပြောတဲ့ဂါထာတွေဟာဒါတွေအကုန်လုံးမဟုတ်ဘူး तू ပြောတဲ့ဂါထာအချုပ်ပါတယ်ပေါ့နော်သူနဲ့ပတ်သက်ပြီးတော့အပရမမှတ်သားထားတဲ့ဂါထာပုတ်ပေါင်းဟာ192ပုတ်ရှိတယ် ဒီနေ့192ပုဒ်ဆုံးသက်သွားပြီပေါ့ဒါကြောင့်တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့မဟာဇဝတိဂေါရမီရဲ့ပါရမီဘဝနဲ့နောက်ဆုံးတည်းရဲ့မြအကြောင်းကိုပြည့်ပြည့်စုံစုံမှတ်သားနိုင်ကြရသဖြင့်မိမိတို့ယင်တဲ့နှလုံးထဲမှာနိဗ္ဗာန်အကြောင်းကိုကောင်းစွာသိရှိပြီးနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတွေရတို့ကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာ ရှိစေချရှင်ဖေယရှင်ဖေယဘုရားတွေတော်တို့သည်ဘုရားတွေတော်တို့သည်ဓမ္မအတိညာဓမ္မအတိညာရာရှိမသာလင်ရာရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုယမောပြုနိုင်ပါသောကြောင့်ယမောပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရာရှိစေရန်ရာရှိစေ ရှိတန်ကြလျက်ဓမ္မတပင်ဆင်းခြင်းပါပြုလို့ကြ၍အပဒဒါနာဓမ္မဒါနာတရားအလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကို ယုတိလေးမြတ်စွာယုတိလေးမြတ်စွာမမတ်သာသာမမတ်သာသာအာယုထားလျက်အာယုထားလျက်နာကြကြပါကုန်၏နာကြကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုတတဘဝတ္ထုတတဘဝတ္ထုစုစုတို့ဖြင့်စုစုတို့ဖြင့်ပူဇော်ကြပါကုန်၏ပူဇော်ကြပါကုန်ယနေ့ယခုယနေ့ယခုအာထုပ်ပြုလုပ်ကြရသောအာထုပ်ပြုလုပ်ကြရသော ဤကောင်းမှုဤကောင်းမှုဤကုသိုလ်စုစုသည်ဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံအကြောင်းထောက်ပံဖြစ်ပါစေတည်းဖြစ်ပါစေတည်းဤကောင်းမှုဤကောင်းမှုဤဖို့ပါကကိုဖို့ပါကကိုအမိအဖအမိအဖအဖို့အဖွာအဖို့အဖွာဆရာသမားမစပြီဆရာသမားမ စာ၍ကဘာသူကဘာသာကဘာသူကဘာသာလူနတ်မြမလူနတ်မြမတတ္တဝါမြတ်တို့အားတတ္တဝါမြတ်တို့အားအမြအမြအမြအမြဝေငါပါကုန်၏ဝေငါပါကုန်၏ကုသိုလ်အမြကုသိုလ်အမြဝစီရကြကုန်သည်ဖြစ်၍ဝစီရကြကုန်သည်ဖြစ်၍ကိုယ်စိတ်နှဖျားကိုယ်စိတ်နှဖျားချမ်းသာကြသည်ချမ်းသာကြ ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလုံးကြာကြာသမျှတရားမမြမမြယူတော်မူကြပါ